အခန်းကြီး65အငယ်1မှ9ငါကိုမမေးမလျှောက်သောသူတို့၏စကားကိုငါနားထောင်ပြီးငါကိုမရှာသောသူတို့သည်ငါကိုတွေ့ရကြပြီးငါကိုကြည်ကြလော ကြည်ကြလောဟုငါနာမကိုပထနာမပြုသောလူမျိုးအားငါပြောဆိုပြီးမိမိအလိုအတိုင်းမကောင်းသောလမ်းကိုလိုက်၍ညင်းဆန်တတ်သောလူမျိုးကို မျက်နှာပြုလျက်တနေ့လုံးငါသည်ကိုလက်ဝါးကိုဖြန့်ရပြီး ထိုလူမျိုးသည်ဥယျာဉ်၌ရစ်ပူဇော်၍အုပ်ပေါ်မှာလောဘံကိုမီးရှို့သဖြင့်ငါအမျက်ကိုနှိုးဆော်ခြင်းဟာငါမျက်မှောက်၌အစဉ်ပြုတတ်၏တင်းကြိုင်းမှနေ၍တင်းကြိုင်းတွင်၌အိတ်တတ်၏ဝက်သားကိုစား၍ယွန်ရှာပွေသောအမဲသားပြုတ်ရည်ကိုတောက်တတ်၏သူတို့ကလည်းတင်းသည်အတိချမ်းနေလော့ငါထံသို့မချင်းနှင့်ငါသည်တင့်ထက်သာ၍ တန်ရှင်းသည်ဟုဆိုတတ်၏ထိုသို့သောသူတို့သည်ငါနှကောင်း၌မိကိုကဲ့သို့၎င်းအစင်လောင်သောမိကဲ့သို့၎င်းဖြစ်ကြ၏ငါရှိမှစည်ရင်မှတ်လျက်ရှိသည်ဖြစ်၍ငါသည်တိတ်ဆိတ်စွာမနေအကျိုးအပြစ်ကိုဆက်ပေးမည်တင်တို့၏ဒုစရိုက်အပြစ်ကို၎င်းတောင်ပေါ်မှလောဘံကိုမိရှို့၍ကုန်းပေါ်မှငါ့ကိုကဲ့ရဲ့သောတင်တို့ဘိုးဘီ၏ဒုစရိုက်အပြစ်ကို၎င်း သင်တို့ရင်ဝင်၌ငါဆက်ပေးမည်အကယ်စင်စစ် သူတို့ပြုဘူးသောအကျင့်တို့၏အကျိုးအပြစ်ကို သူတို့ရင်ဝင်၌ငါချင်၍ပေးမည်ဟုသာရဖျားမိန်တော်မူ၏အငယ်ရှိမှ16တဖန်သာရဖျားမိန်တော်မူသည်ကား စပြစ်တီးပြုတ်၌စပြစ်ရည်ကို တွေ့သောအခါမဖြစ်နှင့်မင်္ဂလာရှိသည်ဟု ဆိုတတ်တဲ့ကဲ့သို့ထို့တူငါကျွန်တို့၏အကျိုးအလိုငါငါပြုမိအကုံအစင်မဖြစ်ယာကုပ်အမျိုးတဲကမျိုးစေ့ကို၎င်းယူဒာအမျိုးတဲကငါတောင်ကိုအမွေခံရသောသူကို၎င်းငါထုတ်ဖော်မည်ငါရွေးကောက်သောသူတို့သည်ပြည်တော်ကို အမွေခံ၍ငါ၏ကျွန်တို့သည် နေရကြလိမ့်မည်ငါကိုရှာသောငါ၏လူတို့အဖို့ရှာရုံအရက်သည်တိုးချံဖြစ်လိမ့်မည်အာခေါ်ချိုင်းသည်လည်းနွားများအိယာရဖြစ်လိမ့်မည်တင်တို့မူကားသာဝရဘုရားကိုစွန့်ပစ်တော်သူငါ၏တန်ရှင်းသောတောင်ကိုမိလျော်တော်သူဂါဒဘုရားရှိမှစပွဲကိုခင်း၍မေနိဘုရားအားသွန်းလောင်းရာပူဇော်တကားကိုပြင်တော်သူဖြစ်ကြ၏ သင်တို့ကိုငါရေတွက်၍ဓာ၌အပ်မည်ရှိသမျှတို့သည် အသေးသက်ချင်းကိုခံရအောင်ဥချရကြလိမ့်မည်အကြောင်းမူကားသင်တို့သည်ငါခေါ်သောအခါမထူးကြငါပြောသောအခါနားမထောင်ကြငါမျက်မှောက်၌မကောင်းသောအကျင့်ကိုကျင့်ကြ၏ငါမနှစ်သက်သောအရာကိုရွေးယူကြ၏ထိုကြောင့်အရှင်သာရဘုရားမိန်တော်မူသည်ကားငါဤကျွန်တို့သည် စားကြလိမ့်မည် တင်တို့မူကားမွတ်သိကြလိမ့်မည်ငါ၏ကျွန်တို့သည်တောက်ကြလိမ့်မည်တင်တို့မူကားရေငတ်ကြလိမ့်မည်ငါ၏ကျွန်တို့သည် ဝမ်းမြောက်ကြလိမ့်မည်တင်တို့မူကားရှက်ကြောက်ကြလိမ့်မည်ငါ၏ကျွန်တို့သည်ရွှင်လန်းသောစိတ်နှင့်တည်ခြင်းဆိုကြလိမ့်မည်တင်တို့မူကားဝမ်းနည်းသောစိတ်နှင့်ငိုကြွေးကြလိမ့်မည်ခြေခွဲသောနှလုံးနှင့်ညီးတွားမြည်တမ်းကြလိမ့်မည်တင်တို့သည်ကိုယ်နာမကို ငါရွေးကောက်သောသူတို့၌ကျိန်ဆဲဖို့ရန်ကြံရစ်စေကြလိမ့်မည်အရှင်သာရဘုရားသည်တင်တို့ကိုကွပ်မျက်၍ကိုရောဤကျွန်တို့ကိုအခြားသောနာမဖြင့်မှဲ့တော်မူမည်မြေကြီးပေါ်မှမိမိကိုမိမိကောင်းချီးပေးသောသူသည်တစ္ဆာဆောင်တော်မူသောဘုရားသခင်ကို အမိပြု၍ကောင်းချီးပေးလိမ့်မည်မြေကြီးပေါ်မှကျိန်ဆိုသောသူသည်တစ္ဆာဆောင်တော်မူသောဘုရားသခင်ကိုတိုင်တည်၍ ကျိန်ဆိုလိမ့်မည်အကြောင်းမူကားအရင်အမှုတို့ကိုမေ့လျော့ရ၏ငါမျက်မှောက်၌ကွယ်ပြောက်လျက်ရှိကြ၏အငယ်16မှ25ကြည့်ရှုလောမိုးကောင်းကင်တင်းနှင့်မြေကြီးတစ်ကိုငါဖန်ဆင်းမည်အရင်မိုးကောင်းကင်နှင့်မြေကြီးကို မအောင်မိရနှလုံးမမှတ်မိရငါဖန်ဆင်းလက်တန့်သောအရာကြောင့် တင်တို့သည်အစဉ်အမြဲဝမ်းမြောက်ရွှင်လန်းကြလိမ့်မည်ယေရုရှလင်မြို့ကိုဝမ်းမြောက်เสียအကြောင်းမြို့သားတို့ကိုရွှင်လန်းเสียအကြောင်း ဖြစ်စေခြင်းငှာငါဖန်ဆင်း၏ငါသည်လည်းယေရုရှလင်မြို့ကြောင့်ဝမ်းမြောက်မည်ငါဤလူတို့ကြောင့်ရွှင်လန်းမည်ထိုမြို့၌ငိုကြွေးတန်နှင့်အော်ဟစ်တန်ကို နောက်တဖန်မကြားရထိုမြို့၌အသက်ငယ်သောသူငယ်မရှိရ အသက်မပြည့်စုံသောလူအိုလည်းမရှိရအသက်တရားရှိလျက်တည်သောသူကို သူငယ်ဟု၍မှတ်ရ၏အပြစ်ရှိသောသူသည် အသက်တရားရှိလျက်တည်လျင်ကျင့်ခြင်းကိုခံရသောသူဟု၍မှတ်ရ၏ထိုသူတို့သည် ကိုဆောက်သောအိမ်၌နေကြလိမ့်မည်ကိုစိုက်သောစပြည့်ဥယင်အသီးကိုစားကြလိမ့်မည်သူတို့သည်အိမ်ကိုဆောက်၍အခြားသောသူနေရမည်မဟုတ် သူတို့သည်စပြည့်ဥယင်ကိုဆိုက်၍အခြားသောသူစားရမည်မဟုတ်ငါဤလူတို့အသက်သည်တစ်ပင်ဤအသက်ကဲ့သို့ဖြစ်၍သူတို့သည်ကိုပြုစုသောအရာကိုကြာမြင့်စွာတုံးဆောင်ရကြလိမ့်မည်ငါရွေးကောက်သောသူတို့သည်အချီးနီးမလုမဆောင်ရကြအသက်တူသောသားကိုမဖွားမမြင်ရကြကိုယ်တိုင်မှဆ၍အမျိုးအနွယ်တို့သည်သာဝရဖျားပေးတော်မူသော ကောင်းကြီးမင်္ဂလာကိုခံရသောသူဖြစ်ကြလိမ့်မည်ငါသည်သူတို့မခေါ်မီကပင်ထူးမည်ရှောက်စဉ်တွင်ပင်ငါနားထောင်မည်တိုးခွေးနှင့်တိုးတငယ်တို့သည်အတူကျက်စားကြလိမ့်မည်ရှင်သေးသည်နွားကဲ့သို့မြက်ကိုစားလိမ့်မည်မွေမူကားမြေမှုန့်ကိုသာစားရလိမ့်မည်ငါ၏တန်ရှင်းသောတောင်တပြင်လုံး၌အချင်းချင်းနှင်းဆဲခြင်းဖြစ်စည်းခြင်းကိုမပြုရကြဟု ထာဝရဘုရားမိန်တော်မူ၏